ဘုရားကုံတော်တွေဟောနေရဥပဒကတရားတရားရှိပုံဘုရားကုံတွေအာရုံပြုပြီးတော့တရားတရားဖြစ်ပုံတွေမြတ်စွာဘုရားဟောတာအရဟံကိုသမတမုဒ္ဒကိုဝိသသရဏသမ္မနာကိုသုဘုဒ္ဓကိုဟာရီပြီးသွားလောကဝိရုကိုဒီနေ့တပိုင်းနေစားပဲရှိတယ်လောကဝိရုကုံကတော့သူကဟောမယ်ဆိုကြည်ကြီးပါဒီနေ့က သင်္ခါရလောကဤအကြောင်းအရာတွေသစ္စာ၄ပါးနဲ့ဝေဘာမိရမြတ်စွာဘုရားဟောတာကိုအဲ့ဒါဟောပြီးသွားတယ်။တနည်းအားဖြင့်လောကဆိုတာ၃ပါးရှိတယ်။သင်္ခါရလောကပတ္တလောကဩဃကလောက၃ပါးရှိတယ်။သင်္ခါရလောကကိုသဗ္ဗေတ္တအာဟာရတိတိကစသည်ဖြင့်ဟောထားတာ။ ဧကောလောကောတခုသောလောကရှိရဲ့လောကတခုမဟာတော့ဆိုသဗ္ဗတ္တဟာရတိကသာဝေခသိင်္ဂုဏတတ္တတ္တဝါတို့ဒီဝါတတ္တဝဟုခေါ်ဆိုရတဲ့သင်္ခါရတရားတို့ဒီအာဟာရတိတိကအကြောင်းတရားနဲ့ဒီကြောင်းရှိကုန်ကြီးအကြောင်းတရားမှီပြီးတော့ပြီးနေရတာပဲတတ္တဝါလို့ခေါ်ရတဲ့ယုံနာသင်္ခါရတရားတွေကသူဆင်ရဆင်ရအကြောင်းတရားတွေကြောင့်ပြီးနေကြအဲအကြောင်းတရားတွေကြောင့်ပြီးနေကြတဲ့ သင်္ခါရလောကယုံနာသင်္ခါရလောကဆိုတဲ့တမျိုးပဲတဲ့လားတခုသောလောကပဲအဲဒီတခုသောလောကကိုသဘာဝတိုင်းမှန်တိုင်းသိဖို့လိုပါတယ်တခုသောလောကမျိုးစီကမြင်နိုင်နားကကြားတဲ့နှာခေါင်းကနားနဲ့လျာရသောစာတိတိုင်းဘုရားတွေ့ဒီတိုင်းသိကုစဉ်းစားကြံဒီတိုင်းဒီတိုင်းဒီတိုင်းလိုက်ပြီးတော့သိဖို့အဖြစ်အပျက်သိဖို့အနိစ္စဒုက္ခအနတ္တသိဖို့အဲဒီတော့သိပြီးတော့နိဗ္ဗာန်ညာဖြစ်ရင် ဝိပဿနာညာရင့်တာပြီးတော့အရိယာမညာပူညာဖြစ်စဉ်ခါသိငြိမ့်နေဒါကြောင့်အဲဒီသင်္ခါရလောကတဘာသောလောကလည်းပဲဒီဘုရားရေးကြည့်တဲ့တရားပဲဒွေလောကလောကနှစ်ပါးလည်းရှိတယ်သင်္ခါရလောကဘာတွေတုံးဆိုနာမင်းစာရူပင်းစာနာနဲ့ရုပ်ပဲအဲဒါလည်းမြင်နိုင်ကြတဲ့ရှားတွေ့နေရတဲ့တရားတွေပါပဲမြင်နိုင်ကြတဲ့ရှုမှလို့ရှိရင် အာယုံစီကိုညွတ်တသွားရတဲ့နံတရားကတမျိုးအာယုံစီမညွတ်တမသွားရတဲ့ယုတ်တရားကတမျိုးမှတ်သိစရာယုံနဲ့မှတ်သိနေတဲ့နံတရားနဲ့ဒီနှစ်ခုရှိတာယောဂီပုဂ္ဂိုလ်တွေကဒီလိုပြီးတယ်ယုံနဲ့နံနဲ့နှစ်ပါးပဲအဲဒီယုံနာနှစ်ပါးရဲ့အဖြစ်အပျက်အနိစ္စဒုက္ခအနတ္တလက္ခဏာတွေဒီနိဗ္ဗာန်ညာဖြစ်ငြိမ်ငွေ့ပြီးတော့အရိယာမညာပူညာရောက်ဆင်းရဲခါသိငြိမ့်နေအဲဒီနှစ်ပါးသောလောက လောက၃ပါးလည်းရှိတယ်တရားလောက၃ပါးသောလောကလည်းရှိတယ်ဘာတွေလို့ဆိုလို့ရှိရင်ဝေဒနာ၃ပါးပဲအဲ့ဒါလည်းကုတရားမှနေတယ်ဝေဒနာ၃ပါးဒုက္ခဝေဒနာဖြစ်တဲ့အခါဒုက္ခဝေဒနာတွေမှတ်ရတယ်သင်ကြားဒုက္ခဝေဒနာအသိမသင်ကြားဘူးဒါပေမဲ့လည်းဒုက္ခဝေဒနာလည်းမှတ်ရတာဥပ္ပခဝေဒနာကဘာမသင်ကြားဘူးအဲ့ဒီခါတော့တတိယတွေမှတ်နေရပေါ်တာတွေရောက်မှနေဥပ္ပခဝေဒနာဖြစ်နေတယ်ကောင်းတယ်ဘိန်းနဲ့ထိုင်နေထိတယ်စသည်ဖြင့် ဝေဒနာမထင်ရှားတဲ့အခါတွေဒါတွေမှတ်နေရတယ်ဝေဒနာထင်ရှားတဲ့အခါဒုက္ခထင်ရှားလာတော့ဒုက္ခမှဒုက္ခလည်းတစ်ခါတစ်ခါထင်ရှားဒုက္ခမှဥပိ္ပခါကတော့သူမထင်ရှားဘူးဒါပေမဲ့လို့တစ်ခါတည်းကြတော့ဒုက္ခမှလည်းဒုက္ခမှလည်းအဲဒီကြားထဲမှာအလယ်လောက်ဝေဒနာလေးမှကောင်းနေတဲ့အခါထင်ရှားရပါတယ်အဲဒီဝေဒနာ၃ပါးတဲ့ဒါလောက၃ပါးပဲ သတ္တရောလောကလောက၄ပါးလည်းရှိသေးတယ်အာဟာရ၄ပါးပဲဒါကတော့နည်းနည်းပြီးခဲ့တယ်အဲဒီဒါရအာဟာရစားသောက်နေတဲ့အာဟာရကတစ်မျိုးအာယုန်နဲ့စိတ်နဲ့တွေ့တဲ့ဖတာဆိုတဲ့အာဟာရအကြောင်းတရားဆိုတာလည်းတစ်မျိုးပဲစေရနာဆိုတဲ့အာဟာရစေရနာအကောင်းကျိုးဆိုးကျိုးတွေပေးဝိညာဉ်ဆိုတဲ့အာဟာရအဲဝိညာဉ်ကလည်းနာယုတ်အကျိုးတွေကိုဖြစ်စေတတ်တယ် အဲ့ဒါလည်းမြင်နိုင်ကြတဲ့ဓဝါ၆ပါးကသူကထင်ရှားနေတာပါပဲအဲ့ဒါလည်းသိဖို့ရတယ်ပင်စလောကလောက၅ပါးလည်းရှိတယ်လောက၅ပါးတော့ခန္ဓာ၅ပါးလည်းလားတော့ယူနေပါအဲ့ဒါလည်းသိဖို့ရတရားတွေလောက6ပါးလည်းရှိတယ်သစ္စာတိကယတနာ6ပါးအဲ့ဒါလည်းမြင်နိုင်ကြတဲ့ထင်ရှားနေတာမျက်စိနဲ့နားနဲ့နှာခေါင်းနဲ့လျှာကိုယ်စိတ်အတွင်းယတနာ6ပါး မျက်စိထင်ရှားရင်မြင်ရတဲ့အစင်းနဲ့ထင်ရှားတာမျက်စိနဲ့အစင်းနားနဲ့အသံတစ်စုံတစ်စုံအာရဏတွေအဲဒါတွေလည်းဖြစ်ဖြစ်ပြီးပြီးတော့နိဗ္ဗာန်ဉာဏ်ဖြစ်ဝိပဿနာဉာဏ်ရှင်းတာနဲ့ခါကာလအရိယမဉာဏ်ပညာဖြစ်ဆင်းရဲတာသိငြိမ်းနေအဲမှာ6ပါး9ပါးလောက9ပါးလည်းရှိတယ်ဒါကတော့ ဝိညာဏတိတိခုနပါတယ်သူကတော့နည်းနည်းဆက်ပါသူရထားလိုက်မှကျွန်တော်ညီဒီတွေ့ရနည်းနည်းဆက်မဟုတ်မလွယ်ဘူးနာနတကာယနန္ဒပင်ကြီးနာနတကာယဧကတပင်ကြီးဧကတကာယနာနတပင်ကြီးဧကတကာယဧကတပင်ကြီးနဲ့သူကဝါရတွေကသူကနည်းနည်းခဲနေအာရုအရုပဘုံကသုံးခုအလုံးခုနှစ်ခုရှိထားလိုက်မှလည်းသူတော့ပြောနေလို့ရှိရင် လောက7ပါးရှိတဲ့လောကရံတရား7ပါးပဲလောကရံတရား7ပါးအကောင်းက4ပါးအဆိုးက4ပါးအကောင်း4ပါးနဲ့ဖြစ်တဲ့အခါတော့လူတွေကသဘောကျတော့ပိဿာမျိုးအဆိုး4ပါးနဲ့တွေ့တဲ့အခါကျရင်ဒီမခံနိုင်တဲ့သဘောတွေဖြစ်ကြအဲ့ဒီတော့မဖြစ်ရအောင်ကောင်း4ပါးနဲ့တွေ့တဲ့အခါလည်းပဲနှိမ့်တဲ့ခါရပြီးတက်ကြွတဲ့စိတ်တွေမဖြစ်ဘူးဆိုရဖြစ်တဲ့အခါလည်းစိတ်မဖြစ်ဘူးစိတ်မညစ်ဘူးသဘောတရားတွေပဲဆိုတာပြီးပြီးတော့ဒီခံနိုင်လို့လောကရံတရား7ပါး လောက9ပါးလည်းရှိတယ်လောက9ပါးကတော့သတ္တဝါဒသတ္တဝါတို့ညီရာဖြစ်တဲ့ဘုံ9ပါးဒါလည်းခုနဝိညာဉ်နဲ့ဒီခုနပါးနဲ့ဆက်သွယ်ရေးဆိုသူလည်းပဲခက်တဲ့အပြီးခက်တဲ့ဥစ္စာတွေကလည်းအမြင်ကြီးများလောက10ပါးလည်းရှိတယ်10ပါးဆိုတာကအာယတနာ10ပါးပဲရုပ်အာယတနာ10ပါးမျက်စိနဲ့ အစင်းတစုံနားနဲ့အပန်းကတစုံနှာခေါင်းနဲ့အနားကတစုံညာနဲ့ရတာကတစုံကိုယ်နဲ့အတွေ့ကတစုံစိတ်နဲ့ဘောတရားကတစုံဆိုတော့ဓာ6ပါးကသင်ကြားနေတဲ့တရားတွေပါပဲဓာ6ပါးအကုန်လုံးဆက်နေအဲဒီထဲမှာနာအာယတနာတွေနှုတ်ထားပြီးတော့ရုပ်အာယတနာ10ပါးမျက်စိနဲ့နား အဲမျက်စိနားနှာခေါင်းလျှာကိုယ်အဲဒီကြောင့်အတွင်းအာရဏ၅ပါးသင်္ခါရဏ၅ပါးဆိုတော့30ပြည့်လောက12ပါးလည်းရှိတယ်12ပါးဆိုတော့အာရဏ12ပါးပဲမြင်နိုင်ကြတဲ့ရှုရတဲ့တရားတွေကြီးရပါအဲ့ဒါလောကတွေတဲ့သင်္ခါရလောကတွေခေါ်တယ်။နောက်ပတ္တလောကအဲ့ဒီသင်္ခါရလောကအကြောင်းနဲ့မြတ်စွာဘုရားအကုန်သိတော်မူပြီအကုန်သိတော်မူလို့ဟောတာ။တရားတွေအကုန်လုံးဆုံးဟောတာလား။ သတ္တလောကကိုလည်းမြတ်စွာဘုရားပြီးတော်မူပြီးတဲ့သတ္တလောကကတော့ဘတ်တော်ရရဲ့ဘာနာမှာရှိတဲ့အာတယအနုတယစသဖြင့်လို့ပြီးတော်မူသည်သတ္တဝါရဲ့ခန္ဓာမှာဘယ်လိုဟာကိုအလိုအကြိုက်တွေများနေတယ်ဒီပုဂ္ဂိုလ်ကဘယ်လိုဟာအကျိုးလိုကြိုက်များနေသတ္တကုသီကသတ္တဘက်က အလိုကြိုက်များနေတဲ့ပုဂ္ဂိုလ်သတ္တဝါအမြဲတမ်းဒီနေမပြည့်စည်နိုင်ဘူးလို့ယူဆတယ်ဗျာသတ္တသတ္တဒိဋ္ဌိအဲဒါအကြိုက်များနေချိုးတယ်ချိုးရတယ်ဥစ္စေရာဒိဋ္ဌိသိပြီးရင်ဘာမှမရှိဘူးဆိုတာအကြိုက်များတယ်ချိုးကတော့ယထာဘူတညာဝိပဿနာညာယထာဘူတညာ အဲဒါဗုဒ္ဓညာဒါဗုဒ္ဓညာဆိုတာကမဲ့ညာဝိပဿနာညာအနုရောမိကခန္ဓာဆိုတာဝိပဿနာညာအဲဝိပဿနာညာအလေးလာရှိတဲ့ပုဂ္ဂိုလ်ကဝိပဿနာညာနဲ့ပြန်ပြန်ရောက်ဝိပဿနာဉာဏ်ညာအရိယာမဉာဏ်ရောက်ပြီးတဲ့ပုဂ္ဂိုလ်ကတော့အရိယာမဲအတိမျိုးတွေပေါ်တယ်အရိယာမဉာဏ်တော့ထားမဖြစ်ဘူးအရိယာမဲအတိမျိုးတွေပြန်ပြန်နေတော့ဖြစ်တဏှာဖြင့်ယထာဝုဒညာဆိုတာကံကံရင်ကြိုးယုံကြည်တဲ့ ကာမတရသမာဓိကြီးပဲဒီလိုလဲခွင့်ရတယ်အဲဒီလိုဆိုလို့ရှိရင်တော့ကာကံရွတ်ရွတ်ဒီတဲ့ဘက်ကအကြိုက်များနေတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေမျိုးမျိုးရှိတယ်ဒါကြောင့်မို့ကိုယူပြီးတဲ့မျိုးမျိုးဖြစ်နေအဲဒါတွေမြတ်စွာဘုရားပြီးတယ်တဲ့ဘသူကဘာပဒယူကြိုက်နေတယ်ဘသူကအဥ္စေရကြိုက်နေတယ်ဘသူကကာကံရင်အကျိုးရှိတယ်ဆိုတာသဘောကျနေတယ်ဘသူကတော့ဝိပဿနာဉာဏ်နဲ့အဲဒါတွေကြိုက်များနေတယ်တော့အပြည့်အကိုလည်းပြီးတော်မူပြီးတယ် အာပြပြီးတော့အဲ့ဒီအာပြအားလည်းပဲတရားဟောရတာပေါ့တရားဟောတော့သူကနားလည်တယ်အနုတရရခုနပါးရှိတယ်အနုတရခုနပါးကာမရာဂနုတရဇာဘာရကာမရာဂနုတရမြောက်ပฏิကနုတရဒိဋ္ဌာနုတရဝိသိကိစ္စနုတရ မာနာနုပိယဘွာရာနုပိယအဝိဇ္ဇာနုပိယနုပိယခုနှစ်ပါးရှိကိလေသာတွေပါပဲကိလေသာအထူးတွေဆိုခုနှစ်ခုအပြီးပြီးတန်ထုတ်တာဒါပေမဲ့ဒီကူတော့6ခုပဲရှိပါတယ်ကာမရာဂနဲ့ဘွာရာဂနဲ့ကူကရာဂရင်တူသွားလို့ပေါင်းလိုက်ရင်ကူကလည်းတစ်မျိုးတည်းပဲရဒါပေမဲ့လို့အစဉ်တန်းချင်းกว่าလို့နှမျိုးခွဲတယ်ကာမအာယုန်နဲ့နှိမ့်တဲ့သာရတဲ့ကာမရာဂဘဝကိုသာယာတာတွေကဘဝရာဂ ဖြစ်တဲ့ဒါရမှုကြီးတဲ့ပဋိကဆိုတာကဒေါသပဲမကောင်းတဲ့အာယုံနဲ့တွေ့ရလို့ရှိရင်စိတ်ဆိုးစိတ်ပြက်ပြီးမှားရတဲ့ဒေါသဒိဋ္ဌိကလည်းပုဂ္ဂိုလ်သတ္တဝါအနေပုဂ္ဂိုလ်သတ္တဝါအနေနဲ့မာနဆိုတာကတော့လည်းကိုယ့်ကိုယ်အထင်ကြီးပြီးမြတ်တင်ပေးကိုဘဝမြင့်နေတဲ့သဘောပဲ အဝိဇ္ဇာကတော့သစ္စာလေးပါးတရားမှန်တိုင်းမသိဘူးအခုပရိအားဖြင့်သိနေတယ်ဒီမျိုးတွေပါပဲမြင်နိုင်ကြတယ်သိနေတာရိုးသိနေတာတွေဟာဝိဇ္ဇာတွေနဲ့တွဲသိတယ်ကုသိုလ်စိတ်တွေဖြစ်နေတဲ့အခါဝိဇ္ဇာမပါဘူးဒါပေမဲ့အဝိဇ္ဇာရဲ့နောက်လိုက်အနေအချင်းအဝိဇ္ဇာကသိထားတဲ့အတိုင်းပဲသိတာပဲပုဂ္ဂိုလ်သတ္တဝါအနေနဲ့ပဲသိတာပဲအဲဒါကြောင့်မြင်နိုင်ကြတဲ့ရိုးသိနေတာတွေကတော့အဝိဇ္ဇာနုပြရနဲ့ဆိုင်နေတယ် အဲဒီအနုတ္တိယ9ပါးတဲ့ဘုဂ္ဂိုလ်မှာပဲအနုတ္တိယတွေအားကြီးနေတယ်ဆိုတာမြတ်စွာဘုရားသိအာရမဏနုတ္တိယတဲ့သာဒနာနုတ္တိယတဲ့မျိုးရှိတယ်အာရဏနုတ္တိယဆိုတာဝိပဿနာဉာဏ်ဖြင့်အိစ္ဆဒုက္ခအနာတ္တအမှန်မသိအဲဒီမသိရတဲ့အာယုန်တိုင်းအကြောင်းညို့တဲ့အခါဖြစ်နိုင်တဲ့ကိလေသာကိုအာရဏနုတ္တိယဆိုတာ မြင်နိုင်ကြားနိုင်နားနိုင်စသည်တဲ့ဒုတိယဒီကုသနာကြံစီတဲ့ဓဝါ၆ပါးသင်္ချာပေါ်လာတဲ့အာယုံကိုရှုမှတ်ပြီးအနိစ္စဒုက္ခအနတ္တအချင်းဟာသိရအောင်အဲဒီလိုမသိလို့ရှိရင်ကိလေသာကိန်းသွားတယ်တဲ့ဉာဏ်ဤစဉ်းစားပြီးတော့ဒေါဘလည်းဖြစ်နိုင်တယ်ဒေါသလည်းဖြစ်နိုင်တယ်မောဟလည်းဖြစ်နိုင်တယ်မာနလည်းဖြစ်နိုင်တယ်ဒိဋ္ဌိလည်းဖြစ်နိုင်တယ်ဝိသိကိစ္စလည်းဖြစ်နိုင်တယ်အဲဒီကိလေသာတွေ အကြောင်းညွှန်တဲ့ခါကလာဖြစ်နိုင်အဲဒါကြောင့်အဲဒီလိုကိန်းသွားတာကိုအာရဏနုပိယအာယုံမှာကိန်းသွားတာတဲ့ဂုရုပဒနာရှိတဲ့ပုဂ္ဂိုလ်တွေကအဲဒီအာယုံမှာကိလေသာမကင်းရအောင်လို့ရှုနေရတာပဲမြင်တိုင်းကြားတိုင်းမြင်ပြီးပြီးချင်းကြားပြီးပြီးချင်းယုံနာသဘောတရားတွေအမှန်တိုင်းပြီးအောင်လို့ရှုရဒါပေမဲ့ရှုရတာပုဂ္ဂိုလ်ကတော့နောက်ကျနေပါအဓိကနောက်ကျခုနကိလေသာတွေအရင်ကျတော့အဝိဇ္ဇာဆိုတဲ့ လွယ်ပြီးမှားသည်ကအရင်အရင်သိတာပဲမြင်ပြီးတာနဲ့ဘသူပဲဝါယောက်ျားမိန်းမစသဖြင့်သူကအရင်သိသွားကြားပြီးတာနဲ့ဒီတိုင်းပဲလွယ်ကအရင်သိသွားဒါတော့အာထုခါကပုဂ္ဂိုလ်မှာတော့သိရတာတွေမနိုင်သေးပါဘူးဒါပေမဲ့လေ့ကျင့်ရနောက်သမာဓိညာအားကောင်းလာတဲ့ခါကာလကျတော့မြင်ပြီးပြီးချင်းမြင်မြတဲ့ญาတိကိုပုဂ္ဂိုလ်သားတော်ရာမိမစသည်အဲ့ဒီမရောက်ကြားရင်လည်းကြားရုံမျှတယ်ကြားတယ်ဒီသက်ဆရာသားရဆရာမုန်းဆရာတွေအဲ့ဒီအောင်မရောက်ဘူး အဲဒီတော့မရောက်အောင်လို့အခုရှုမှတ်နေရတာလည်းမြင်နိုင်ကြတိုင်းနဲ့မြင်နိုင်ကြတိုင်းမြင်ပြီးပြီးချင်းသိချင်းပြီးအောင်မြင်လို့မြင်သေးလို့ပဲပြောရပါတယ်မြင်ပြီးပြီးသိချင်းပြီးအောင်ကြားပြီးပြီးသိချင်းပြီးအောင်ဘာကြောင့်ပါအာယုံပေါ်လာတော့ဝိညာဉ်ပြီးလို့ရှိရင်ပြီးပြီးပြီးချင်းသိချင်းသိချင်းတခါနောက်ကမာနိုင်ပြောင်းလိုက်ပြီးရှုရတဲ့အစမှတော့သဘာဝသဘောတရားအမှန်လေးတွေတော့ဆိုရင်နောက်တော့ဖြစ်ပြနေပြီးလာတဲ့ကနိစ္စဒုက္ခနာတာအာရုံဝိပဿနာဉာဏ်ဖြစ်လာအဲဒီခါမှာ ရှုမိတဲ့အာယုန်တိုင်းအာယုန်တိုင်းမှာကိလေသာမပြတ်နိုင်ဘူးတဲ့ဘာလို့လဲတော့ဆိုသူတို့ကကွာသူကကိလေသာအာယုန်မရခဲ့ဖြစ်ပြီးကြောက်တာအိဋ္ဌာပဲဖြစ်ပြီးပြည့်စုံနေဆင်းရဲပဲဒုက္ခပဲသူတို့ကလည်းသူကသူဖြစ်ပြနေတာအနာတ္တတရားပဲလို့ရှုတော့မလဲကဒီအမှန်လေးတွေသိတာတော့နောက်ပြန်နေစဉ်းစားလို့လည်းပဲကိလေသာဖြစ်နေပြန်နေမစဉ်းစားပါဘူးစဉ်းစားရင်လည်းမဖြစ်နိုင်အဲဒီအနုတ္တိယကိလေသာကင်းအောင်လို့ဝိပဿနာအနုတ္တိယကိလေသာမကင်းအောင်လို့ငြင်းအောင်လို့ဝိပဿနာရှုနေ အန္တနာနုတိယဆိုတော့သန္တာမကိဏတဲ့သန္တာမကိလေသာမတရားသေးတဲ့ပုဂ္ဂိုလ်သန္တာမကိလေသာတွေအကုန်လုံးခုနကခုနပါလုံးအကုန်လုံးသိနေတယ်ဆိုတာပုရုဇဉ်မှာဆိုရင်အကိလေသာမှမတရားသေးဘူးမတရားသေးတော့ကိလေသာတွေခုနပါလုံးအမြဲရှိနေတယ်လို့ပြောရတယ်အမြဲရှိနေတယ်ဆိုတာနဲ့ဘယ်နာရှိနေတာတော့ကောင်းထဲမှာရှိသလားလက်ထဲမှာရှိသလားနှလုံးရင်ထဲရှိနေသလားဘယ်နာရှိနေတာတော့ဒီလိုမေးရင်ဘယ်နာမှာဒီလိုရှိနေတာတော့ဟုတ်တော့မဟုတ်ဘူးအကြောင်းရင်းရင်း ဖြစ်အောင်မှာရှိတယ်လို့ပြောရတယ်။အကြောင်းညညလို့ရှိရင်မြင်လို့ဖြစ်စေကြားလို့ဖြစ်သက်သက်စိတ်ကူးပြီးတော့ဖြစ်စေလောဘကလည်းဖြစ်အောင်မှာပဲဒေါသနဲ့မောဟမာနဒိဋ္ဌိသိကိစ္စတို့ကဖြစ်အောင်မှာအဲဒီလိုဖြစ်နိုင်တဲ့သဘောတတိရှိနေတာကိုပဲသိနေတယ်လို့ခေါ်ရတယ်။အဲ့ဒါကတော့ဝိပဿနာဉာဏ်နဲ့မပွဲနဲ့ ဝိပဿနာဉာဏ်ရင်းလို့အရိယာမဉ္ဇဉ်ရောက်တဲ့အခါကျမှအရိယာမဉ္ဇဉ်တွေမှာမဲနိုင်တယ်သောတာပတိမဲ့ရောက်လို့ရှိရင်ဘာတွေကျင်းသွားတော့ဆိုတော့ဒိဋ္ဌိနဲ့ဝိသိကိစ္စကျင်းသွားတယ်ဒိဋ္ဌိအမှုတရားမဖြစ်နိုင်တော့ဘူးဝိသိကိစ္စရမောင်းမဖြစ်နိုင်တော့တာလုံးဝပြင်းသွားနာဂာမိမဲ့ရောက်လို့ရှိရင်ကာမရာဂနဲ့ဗျာပါဒထပ်ပြီးတော့ကျင်းသွားတယ် ကာမအာယုန်နဲ့ဖြစ်တဲ့သာယာမှုဖြစ်နိုင်တော့ဘူးအဲပฏิကဒေါသဆိုတာဒီဘာဝတွေလည်းမဖြစ်နိုင်တော့ဘူးတကယ်လည်းမဆုံးနိုင်တော့ဘူးတော့ကြားနေတာသုံးခုကြားနေမာကြားနေတာဆိုမာနရယ်ဘဝရာကရယ်ဝိဇ္ဇာရယ်ဒီဝရနာဂမိနကမပယ်နိုင်ဘူးအရဟတမေကြမှာပယ်နိုင်တယ်ဒါနမဖြစ်သေးလို့ရှိရင်အနာဂါမလည်းမာနဆိုတာထိုက်လျောက်ရှိတာ ဘဝကိုသာယာမှုကိုယ်ဘဝနဲ့ကိုယ်သာယာမှုလည်းရှိနေတာအဝိဇ္ဇာကလည်းမကင်းသေးဘူးအဲဒီနုကျသုံးပါးကတော့အာတမရောက်တဲ့ခါကျမှကင်းတယ်အဲဒါကအာနန္ဒနုကျတော့ရိယမဲ့အစဉ်တိုင်းပဲပြီးတော့သွားအောင်အဲဒီလိုပဲနေမလို့သွားထုတ်မကြတာအဲဒီအနုတ္တိယတွေလည်းမြတ်စွာဘုရားပြီးတယ်တဲ့ဘုသူသနာမှာပဲအနုတ္တိယတွေများနေတယ်ဆိုတာပြီးပြီးတော့သူနဲ့သိနေရတယ်တရားဟောရတာပေါ့ကာမရာဂအနုတ္တိယများနေတယ်ဘုကာမရာဂကင်းရကင်းကြောင့်အတုပအာယုန်တွေပါလေဟောရ ရာဘာရာဒေါသအာကြီးနေတဲ့ပုဂ္ဂိုလ်တွေမေတ္တာကမ္မသံစသည်တွေကိုဟောရတယ်နော်အဲဒီတော့သူကသင်နေရအောင်မြတ်စွာဘုရားတရားကိုဟောတော့အဲဒီတရားနာပြီးတော့တရားနာနေရင်လည်းတရားသူကိုရတယ်တရားအထုတ်လို့ရှိရင်လည်းတရားသူကိုရတယ်အာတယနုတယသရိုက်သရိုက်ဆိုတာအာဒုဇေဝဇီဒုဇေနောဒုဇေအာဒုဇေဝဇီဒုဇေနောဒုဇေဒုဇေ၃ပါးဒုဇေ၃ပါး၆ပါး အဲဒီလိုစိတ်လည်းရှိတယ်။ဘာသာစရိုက်ဒေါသစရိုက်စသည်ဖြင့်ဒီလိုသရိယာ6ပါးလည်းရှိတယ်။အဲဒီစရိုက်တွေကဘသူမှရင်ဒုစိတ်တွေများနေတယ်ဘသူသူစိတ်တွေများနေတယ်ဘသူမှလည်းຢာကစရိုက်အပြင်များနေတယ်စသည်ဖြင့်အဲဒါတွေတတ္တဝါတွေသဏ္ဍာန်မှာရှိတဲ့စရိုက်တွေကိုလည်းမြတ်စွာဘုရားပြီးတော်မူပြီးအဲဒီမုတ်ဒီနှလုံးသွင်းခြင်းကိုလည်းပြီးတယ်တဲ့နှလုံးသွင်းခြင်းဆိုတာ ပုဂ္ဂိုလ်တူနဲ့တူနဲ့မတူကိုကြက်ရကိုနှလုံးသွင်းစိတ်ကူးတွေများနေတာပဲအဲ့ဒါတွေလည်းလက်စားပြရသည်ဒီနာဒီမုတ်တိပဏိတာဒီမုတ်တိအချို့ပုဂ္ဂိုလ်တွေကစိတ်နဲ့ယုံညံ့ယုံညံ့တဲ့ပုဂ္ဂိုလ်တွေသတ္တဝါတွေရဲ့စိတ်ကူးမျိုးတွေလို့မှအများကြီးဖြစ်တယ်မတော်တာတွေလျှောက်စိတ်ကူးချို့ပုဂ္ဂိုလ်တွေကစိတ်နဲ့စိတ်ဓာတ်မြင့်မြတ်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေရဲ့စိတ်နဲ့စိတ်ဓာတ်မျိုးပဲသူဖြစ်တယ်ကောင်းတာတွေပဲကျန်တယ်အမြင့်မြတ်တွေပဲကျန်ဒီမှုကောင်းတယ် နှလုံးသွင်းကောင်းအဲဒါတွေနဲ့ဆိုဗျာပြီးတော်မူပြီးအပါရဇက်ကြီးမဟာရဇက်ကြီးပညာမျက်စိနဲ့ယူမုံနေတဲ့ပုဂ္ဂိုလ်ပညာမျက်စိနဲ့ယူမုံများတဲ့ပုဂ္ဂိုလ်ပဂရိမျက်စိများမှာအိန္ဒလာမြူရိကနေလို့ရှိရင်မမြင်ဘူးပေါ့မျက်စိကွဲနေအဲဒီလိုပဲပညာမျက်စိမှာလည်းပဲကိလေသာတွေဟူသောမြူရိများအဲဒီလိုပုဂ္ဂိုလ်ရှိတယ်ဒီပုဂ္ဂိုလ်ကတရားကိုမမြင်ဘူး တရားမမြင်ဆိုတရားကိုချွတ်ကြိုက်ကိုမကြိုက်ဘူးတရားနာရမှလည်းမသိပါယုံလည်းမယုံအဲဒီလိုဖြစ်လာတယ်ရှိတယ်ဒါကဇုံလုံးကနေတဲ့သဘောဖြစ်နေဒုက္ခကကိလေသာမြူနေတယ်တဲ့ကိလေသာကိလေသာမြူနေတဲ့ပုဂ္ဂိုလ်တွေကတရားစိတ်ဝင်စားနေတယ်တရားနာနိုင်တယ်တရားလုံးအားလုံးနိုင်တယ်အဲကိလေသာမြူသမဏနဲနေတဲ့ပုဂ္ဂိုလ်တွေကပဂရိမျက်စိကောင်းနေတဲ့ပုဂ္ဂိုလ်တွေလိုပဲဒါကတော့အကုန်လုံးမြင်နေတာတရားတွေပါလေနှလုံးသွင်းလိုက်လို့ရှိရင် သဒ္ဒနာချင်းမဲ့ကိုတရားသူတွေရနိုင်တယ်တရားနာနေရင်မဲ့ကိုရသွားတယ်အဲဒီလိုကိုယ်ကိုရတာအပါရဇက်မာရဇက်အဲ့ဒါကြီးနဲ့ဆိုတရားပြီးတယ်ပြီးတော့ကိလေသာတွေသိထူးနေတဲ့ပုဂ္ဂိုလ်တရားဟောလို့တရားရနိုင်တဲ့ပုဂ္ဂိုလ်မဟုတ်တာတွေကြတဲ့မြတ်စွာဘုရားသူနဲ့သင်လျော်တဲ့တရားလာပဲဟောရတာတော့မကုံလို့ပါလေတရားမှုနဲ့ဟောရတရားရလို့တဲ့ပုဂ္ဂိုလ်တော့အဲ့ဒီကြတော့ တရားနာနေရင်တရားရအောင်သို့မဟုတ်တရားထုတ်ပြီးတော့ရအောင်အဲဒီလိုတရားမျိုးတွေဟောရအပါရဇိကိမာရဇိကိသူဝိညာပြီဒုဝိညာပြီတချို့ပုဂ္ဂိုလ်တွေကတရားဟောလို့ရှိရင်လွယ်လွယ်ကူကူနဲ့နားလည်တယ်တချို့ပုဂ္ဂိုလ်တွေကဟောလို့ပြောလို့ကိုမလွယ်ဘူးတဲ့မနာပြောမှဟောမှချို့လုံးလုံးနားမလည်တဲ့ပုဂ္ဂိုလ်တွေရှိတာအခုမှလာမဟုတ်ဘူးမြတ်စွာဘုရားတဲ့ကဘုရားဟောလို့ကိုမကျွတ်တဲ့ပုဂ္ဂိုလ်တွေရှိတာပဲအဲဒီလိုပုဂ္ဂိုလ်တွေကြတော့တယ် သူငယ်ပြင်းနေရတဲ့တရားလာပဲဝါသနာရှိအောင်တော့ဟောရတယ်ပရပိုက်တွေဒီပါတွေသွားသွားရသော်ပြဟောပါတယ်ဟောတဲ့အခါမှာဒီပရပိုက်တွေသိသဘောကျတာမဟုတ်ဘူးအစားကလည်းသူကသဘောကျတာမဟုတ်ဘူးအဲသို့တော်ဟောနေတဲ့အခါချိုးစကလုံးတွေတရားလုံးတွေပါတယ်ချိုးသဘောကျဟောကြတာနဲ့ဝါသနာလေးတော့ရှိတာပေါ့နောက်ခါကာလကြတဲ့တရားပဲခိုင်းညွှန်ကိုရပြည့်အဲ့ဒါလောက်ပဲရတရားနားလည်လည်းပဲပုဂ္ဂိုလ်တွေသူ့ဝိညာဉ်ပြပုဂ္ဂိုလ်တွေကြတော့လည်း မဲ့ဖို့တရားတို့ရနိုင်အောင်မြတ်စွာဘုရားသင်လျော်တဲ့တရားဟောရသည်ဒုဝိညာဉ်ပြီးဒုဝိညာဉ်ပြီးသွားကားတွေသွားကားတွေကောင်းသောချင်းရရှိမကောင်းသောချင်းရရှိအဲဟောလို့ပြောလို့နားလည်လွယ်တဲ့ပုဂ္ဂိုလ်တွေကောင်းသောချင်းရရှိတာပါပဲဟောလို့ပြောလို့နားမလည်နိုင်ဘူးတရားသဘောမပေါက်နိုင်ဘူးဆိုတဲ့ပုဂ္ဂိုလ်တွေသွားကားတွေပဲအဲဒါဘုရားလည်းကလည်းရှိခုလည်းရှိတယ်ခုကမထမ်းကြောင်းလာတရားအထုတ်ပြီးတော့ဒီလိုဘာမှလည်းမတွေ့ဘူးမတွေ့ဆိုအားကလည်းကောင်းမထုတ်ပဲဟာဘူး ဘာမှမတို့တော့ဘာမှမတွေ့တော့အမြင်ရောက်သွားလို့ရှိရင်ချင်းတောင်မျိုးကပြောတယ်ဒီလိုအရေးရှိတယ်ဒါဒီဒွါကာရပုဂ္ဂိုလ်တွေပဲသူကအဲဒုဝိညာပေးရသိသိနိုင်တဲ့ပုဂ္ဂိုလ်တွေသူဒီနားလည်အောင်ပြောဖို့ဟောခက်တဲ့ပုဂ္ဂိုလ်တွေဘာပေအဘကေကျွတ်ထိုက်တဲ့ပုဂ္ဂိုလ်မကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေညဆိုတရားခွဲကြပြီးပြီးတယ်ဒါကြောင့်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေကြရင်ကျွတ်အောင်သစ္စာလေးပါးတရားပြီးအောင်ညဆိုတရားသင်တယ်လို့တရားဟောတယ်မကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေကြတော့လည်းပါမီရှိအောင်လို့ဆိုအောင်သိအောင်ဟောရတယ် ညဇော်ရအဲဒီတော့ဘတ်တော်ရရဲ့အခြေအနေတွေအကုန်လုံးသိပြီးတော့ဟောတာကိုဒါကြောင့်မို့တရားတရားဟောတဲ့ကကျွလို့အဲဒီတော့သတ္တဝါအခြေအနေတွေအတ္တလောကအကြောင်းပြီးလို့လည်းမြတ်စွာဘုရားလောကဝိရုမြည်တော်မူသည်။ငါကောင်းတဲ့ကိုယ်ဝင်တော့လောကကြီးအကြောင်းတွေအကုန်လုံးပြီးလို့သတ္တဝါတွေလူတွေသာမဟုတ်ဘူးနတ်တွေရောပြမာတွေရော အလုံးသတ္တဝါတွေသတ္တဝါတွေသတ္တဝါတွေရဲ့အခြေအနေတွေလျှောက်ပြီးတော့စဉ်းစားတယ်ဆင်ခြင်လိုက်ရင်အကုန်လုံးသိတာအဲဒါကလောကဝိရိခေါ်သေးတယ်ဩကာသလောကတဲ့ဩကာသလောကအကြောင်းကတော့သာရဏမြန်မှာပြရတတ်တာတွေနဲ့အဲစัจ java လာတို့မြေကြီးတို့ဒီမူတောင်းတို့မှာလို့စသည်မနေနေတာဒီအဲဒါဆရာပြရတာလည်းမြတ်စွာဘုရားပြီးတော်မူတယ်ဆိုပြီးပြရတာဒါပဲလေလို့ အခုခေတ်ကာလမိဘဆရာတွေလက်တွေ့နေတော့မညွတ်တာတွေကတော်တော်များတော်တော်များနေတော့ဘုန်းကြီးတို့ကတော့အဲ့ဒါတော့အတီးပြုတ်မထားဘူးဒါကြီးအဲတရားကဒီတိုင်းပြီးရဲ့လို့ဒီလိုအတီးပြုတ်ထားတော့မပြေဘူးအတီးပြုတ်ထားလို့ရှိရင်တော်တော်ကြာလို့ရှိရင်တရားကပဲအလွဲတွေပါသိနေတယ်လို့ပြည့်နေမှာကိုကလက်တွေ့တွေသူကသေချာတွေ့နေတယ်သူတို့လည်းငင်းလို့မဖြစ်ဘူးကိုလည်းကဘာမှလက်တွေ့မပြနိုင်ဘူးအဲဒါ အဲ့ဒါတွေကတော့သက္ကရာဇီယာတွေရေးတာအဲမြတ်စွာဘုရားကြီးဟောကာကလောကအကြောင်းတော့အနည်းအကျဉ်းတော့နည်းနည်းပါးပါးတော့ဟောသိမဟောခဲ့ဘူးအဲတော့အမျိုးကြီးတွေအကြောင်းတွေပါလိမဟောခဲ့ဥစ္စာတွေကဒီနေ့ကပြောခဲ့တဲ့အတိုင်းပဲရင်းလိုက်တော်တဲ့မှာရင်းလိုက်ပင်တွေမှာရှိတဲ့တိရွတ်တွေနဲ့မြတ်စွာဘုရားလက်ထဲမှာရှိတဲ့ရင်းလိုက်ဒီဝအနည်းငယ်နဲ့ဘုရားကများတယ်လို့ပြီးတော့ ရှင်လိုက်တော်ထဲမှာရှိတဲ့ပင်တွေကများပါတယ်အဲ့ဒီရွက်တွေကများပါတယ်တဲ့ဒီပင်တွေတွေကိုအများကြီးဒီကိုင်းတွေကိုအများကြီးအောင်ညဆော်ရလက်ထဲဟာနည်းနည်းလေးရှိအဲ့ဒီလိုပဲညဆော်ပြာသိပြီးဟောတဲ့ဥစ္စာကလက်ထဲကရင်းတဲ့ရွက်လောက်ပဲရှိတယ်တဲ့သိပြီးတော့မဟောတဲ့ဥစ္စာတွေကတော့ရင်းလိုက်တော်ကြီးတစ်တော်လုံးမှာရှိတဲ့ရွက်တွေတော့များတယ်ဥပမာနားလည်အောင်လို့ပြောတာသိတယ်မယ်လို့ဒီတိုင်းနဲ့မဟုတ်ဘူးတဲ့ဘာလို့လဲမဟုတ်တော့ဆိုရင် နေပြည်တော်ညာညီးငွေတဲ့ညာဖြစ်ဖို့ရယေစုမပြုဘူးအဲဒါတွေကြောက်ပေါ်နေလို့အဲဝိရာကတမကင်းမှုရမဖြစ်ဘူးတဲ့ဝိမု ക്തി တိတသာလွံ့မြောက်ဖို့ရမဖြစ်ဘူးတဲ့ဒါများဝဆင်းရလွံ့မြောက်ဖို့ရတရားတို့ရဖို့ရတယ်မဖြစ်ဘူးတဲ့ဒါကြောင့်မို့ပြီးပြီမယ်လို့အဲ့ဒီအကြောင်းတွေကတော့မဟုတ်ဘူးမဟောတဲ့တော့ဆိုတော့သစ္စာလေးပါးတရားပဲဟောတယ် သတ္တဝါတွေသဏ္ဍာန်မှာမြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်နေတာတွေကဒုက္ခသစ္စာတရားတွေပဲပြည်ပြီးရောက်ပြည်ပြီးရောက်ဒုက္ခသစ္စာတရားတွေဆင်းရဲတွေကြီးတယ်ပဲအဲ့ဒါတွေကိုပဲကောင်းတယ်ထင်နေတာနှိမ့်တဲ့နေတဲ့ဟာကသမှုရသစ္စာတရားပဲသူကြောင့်မို့ငါနှိမ့်တဲ့နေတဲ့ဘဝတွေသက္ကတကဖြစ်ဒီရဘဝဥရနာရတရားဆင်းရဲတွေသက္ကတကဖြစ်နေတယ်အဲသမှုရသစ္စာနဲ့ဒုက္ခသစ္စာသမှုရသစ္စာရှိလို့ဒုက္ခသစ္စာတွေဖြစ်နေတယ် ဒုက္ခသစ္စာတွေဖြစ်နေလို့အဲဒီဒုက္ခသစ္စာတွေနှိမ့်သက်တာမှုဖြစ်ပြန်သမှုရိယသစ္စာကလည်းဖြစ်ပြန်ပါပဲအဲဒီသမှုရိယသစ္စာရှိလို့ဒုက္ခသစ္စာတွေလည်းထက်ခါထက်ခါပြန်ဖြစ်ကျက်ကကျက်မကြီးကနေပြီးကျက်ကျက်မကြီးကနေကျက်ဥဥလိုက်ကျက်ဥကနေပြီးကျက်ကောင်ဖြစ်လာအဲဒီကနေပြီးတခါကျမကြီးဖြစ်လာတဲ့အခါကျက်ဥဥရတဲ့အခါအဲဒီကနေပြီးတော့ကျက်ဥကနေပြီးအကောင်ပေါက်လာကျမကြီးဖြစ်ကျမကြီးကဥဥတော့ကျက်အဲကျက်ဥဖြစ်လာစသည်ဖြင့် တစ်ခုနဲ့တစ်ခုနဲ့လဲနေတာဒုက္ခသစ္စာဆင်းရဲတရားတွေမြင်တိုင်းကြားတိုင်းနေရှိနေအဲ့ဒါတွေကိုကောင်းတယ်ထင်ပြီးသားနေတဲ့သမှုရသစ္စာဖြစ်တော့နောက်ဘဝတွေလည်းပဲထပ်ပြီးတော့ပြည့်ရတယ်မြင်တိုင်းကြားတိုင်းဓဝါ၆ပါးဒုက္ခသစ္စာတွေရှိရအဲ့ဒါတွေရှိတယ်အဲ့ဒါတွေကောင်းတယ်ပြီးသားရနေကြတော့ဘဝတွေထပ်ပြီးတော့ပြည့်ဒုက္ခသစ္စာနဲ့သမှုရသစ္စာတွေသမှုရအကြောင်းဒုက္ခသစ္စာတွေဖြစ်နေတယ်ဆိုတာကဟောအဲ့ဒါတွေအကုန်လုံးငြိမ့်သွားမှဆင်းရဲငြိမ့်တယ် လူလောကမှာလူချမ်းသာလေးရနေုံနဲ့လည်းပဲဆင်းရဲကြီးတာမဟုတ်သေးဘူးနတ်ပြည်ရောက်လို့နတ်ချမ်းသာရအောင်ဆင်းရဲကြီးတာမဟုတ်သေးဘူးဓမ္မပြည်ရောက်လို့ဓမ္မချမ်းသာလေးရနေုံနဲ့လည်းခံစားနေရုံနဲ့ဆင်းဆင်းရဲကြီးတာမဟုတ်သေးဘူးစင်စစ်ကတော့အဲဒီသမုဒိယသစ္စာနှိသက်သာမှုတဏှာငြိမ့်သွားလို့ဒုက္ခသစ္စာတရားတွေနေနေကြဒွါးချောက်ပါတရားတွေကမဖြစ်ဘူးငြိမ့်သွားပြီဆိုရင်တော့အဲ့ဒါရင်ဆင်းရဲခါတဲ့ကိုငြိမ့်နိရောဓသစ္စာပဲ အဲနိရောဓသစ္စာရောက်အောင်ကမေဃသစ္စာဆိုတဲ့တရားနဲ့ကျင့်ရတယ်တဲ့မေဃရှိပါတရားအဲမေဃရှိပါတရားဗိဒသမารိပညာပါပဲသမာဝါစာသမာကမ္မရသမာဇီဝဆိုတဲ့ဗိဒမေခင်၃ပါးရဗိဒကျင့်နေကျင့်ရတယ်သမာဝါယာမသမာသတိသမာသမာဓိဆိုတဲ့သမာဓိမဲ့ခင်၃ပါးအရသမာဓိဖြစ်အောင်လို့ကျင့်ရတယ်သမာဓိတိသမာသင်္ကပ္ပဆိုတဲ့ဉာဏ်မဲ့ခင်၅ပါးအရ ပညာဖြစ်အောင်လည်းကိုမြင်နိုင်ကြတဲ့ဓဝါ၆ပါးရှုမှတ်ပြီးတော့နေရအဲဒီလိုကျင်းလို့မေတ္တာသစ္စာတွေလောကီမေတ္တာသစ္စာတွေကျင့်ကြံကျင့်တဲ့အခါကာလကြာလောကုတ္တရာမေတ္တာသစ္စာပြည့်လာသောတာပတ္တိမေသရာမိမေအနာမိအရဟတမေပြည့်လာအဲဒီမဉဏ်၄ပါးပြည့်လို့ရှိရင်မဉဏ်၄ပါးနဲ့ဆိုင်တဲ့ကိလေသာတွေတခါလဲငြိမ့်သွားတာကောနအနုတ္တိယနဲ့ပြောလို့ရှိရင်သောတာပတ္တိမေဆင်တက္ကရာတိဝိသိကိစ္စကျင်းပြီးအဲအနာဂါမိမေဆိုရင် ကာမရာဂနဲ့ပဋိကအနုပြကင်းသည်အရဟတမေရောက်တဲ့ခါကာလကျတော့ညာနဲ့ဘဝရာဂမာနအဝိဇ္ဇာဆိုတဲ့အနုပြသုံးပါးဖြင့်ကိလေသာတွေကုန်ကင်းတော့တာပါပဲအဲဒီလိုနေပြည်တော်ညာဖြစ်ပြီးတော့ကိလေသာကင်းအောင်ကိလေသာကလွတ်မြောက်အောင်ယေရှုပြုရတဲ့သစ္စာလေးပါးတရားကိုတော့ငါဘုရားဟောသည်တဲ့။ဆရာဘုရားအမိန့်ရှိပါတယ်။အဲဒါကြောင့်ဆရာဘုရားအခုလောကမှာ လူတွေထင်ရှားတွေ့နေရတဲ့လောကအကြောင်းအရာတွေကတော့များများမဟုတ်ခဲ့ဘူးမစွမ်းမကင်းတာနည်းနည်းပါးပါးတော့ခေါ်တယ်။ဒါကြောင့်အရင်မှာသက္ကရာမှာပြထားတဲ့လောကတွေသက္ကရာဆရာကတော့ပြင်တရားပြီးတော့မူတဲ့လောကဆိုပြီးပြတာပဲ။ဒါပဲမဲ့လို့အဲ့ဒီတိုင်းဒီပြုထားလို့တော့ဒီကိုဒီပြုထားလို့ရှိရင်ဥစ္စာတွေဟုတ်ဒိဗ္ဗပညာရဲ့အတွေ့အကြုံနဲ့တော့ကွဲလွဲနေတယ်လို့။ဒါကြောင့်သက္ကရာဆရာတွေသူတို့လက်ထက်တုန်းကရှိတဲ့ကျမ်းကနေပြီးတော့ ရေးသားပေါ်ရထားတယ်လို့ဘုန်းကြီးတို့ကဒီလိုပဲယူဆတာအဲလောကဝိတုရညဆောရပြီးတော်မူတဲ့လောကကတော့ချင်းသင်္ခါရတရားတွေအကုန်လုံးပြီးတယ်သင်္ခါရလောကပြီးတယ်မူတဲ့သတ္တဝါတွေအကြောင်းအရာတွေအကုန်လုံးပြီးတော်မူတဲ့သတ္တဝါတွေဒီနေရာဖြစ်တဲ့ကမ္ဘာလောကအကြောင်းအရာတွေကလည်းအမှားစကြဝဠာတွေအကုန်လုံးစကြဝဠာအနန္တတွေဆိုတာတွေကတော့မှားနေတာအဲဒါတွေအကုန်လုံးပြီးတော်မူသည်အဲလိုပြီးတော်မူလောကဝိတုဆိုတဲ့ဂုံလူရတော်မူသည် ဆိုင်ဆိုသောအောင်လောကဝိတုလောကအကြောင်းအရာလုံးစုံကိုကုံဝစင်သိမြင်တော်မူပေသောမြတ်စွာဘုရားလောကဝိတုလောကအကြောင်းအရာလုံးစုံကို မြတ်စွာဘုရားအဲလောကအကြောင်းအရလုံးစုံမြင်ပြီးနေတာဘုရားမြတ်စွာဘုရားဟောထားတဲ့သင်္ခါရလောကအကြောင်းသစ္စာလေးပါးအကြောင်းအဲဒါတွေကိုယ်တိုင်နဲ့သိချင်းသိတယ်အောင်အာထုကြရကိုအာထုဆယ်နဲ့အာထုကြသိချင်းသိတဲ့ဉာဏ်နဲ့သိတာတော့သိကုန်ပြီအပြည့်စုံသိအောင်သိရအောင်လို့ိုးတက်ပြီးတော့အာထုတ်ကြတို့တဲ့အာထုတ်တော့အာချင်းသစ္စာလေးပါးတရားတွေအပြည့်စုံသိကြရည်ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုသင်ပြန်လာဆက်ရောက်ရည် မြတ်မောပြုနိုင်ကြပါစေ။သာဓုသာဓုသာဓု